တိပြတရားအထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားကိုမြတ်ဘုရားပြောတယ်။တကယ်တော့ဒီတိပြတရားတွေဟာမိမိတို့အတွက်တကယ်အကူတိုက်အကူရဖြစ်ပါတယ်။တကယ်မြတ်စွာဘုရားဟောထားတဲ့အတိုင်းရိုးရိုးသေးသေးနဲ့လိုက်နာပြီးတော့ကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ်မှာ ရားရှင်ကိုရုံးကြီးကအကျိုးတရားတွေရတယ်ဆိုတာကိုတရားကြီးညာပြီးတော့မြတ်စွာဘုရားဟောခဲ့တတ္တနာဝိသုဒ္ဓိယစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးပေါ့တကယ်အားထုတ်လို့စိတ်တည်ငြိမ်မှုတမာရီရပြီဆိုရင် တကယ်စိတ်ရဲ့အညစ်အကြေးတွေအားလုံးစင်ကြယ်သွားမရှိမှပဲနေရင်ဒီစိတ်ရဲ့အညစ်အကြေးတွေကဘယ်ပေါင်းစုံတော့ဝင်နေတာမျက်စိဘောက်ကလည်းအစင်ကောင်းကောင်းလေးမြင်ရရင်သဘောကျနှစ်သက်မှုလောဘကိလေသာတွေဘလို့မရှိရတဲ့အစင်အာယုံဆိုရင်သဘောမကျမှုဆိုတဲ့ဒေါသကိလေသာတွေ မျက်စိဘောက်ကနေဝင်နေတာနားဘောက်ကလည်းဒီတိုင်းပဲဒီတိုင်းမရှုမှတ်ပဲနဲ့နေကြည့်ပေါ့နားဘောက်ကလည်းကောင်းတဲ့အတန်လေးကြားရင်သဘောကျမကောင်းတဲ့အတန်ကြားရင်သဘောမကျနားဘောက်ကလည်းဝင်နေတာလို့ကိလေသာတွေနှာခေါင်းဘောက်ကလည်းဒီတိုင်းပဲဝင်နေတာဝိရဏနာနဲ့စပြီးတော့သဘောကျတယ်သဘောမကျတယ်။လျာဘောက်ကလည်းဒီလိုပဲ အာဟာရတွေစားသုံးရတာနဲ့စပ်ပြီးတော့လောဘဒေါသတွေဝင်နေတာကိုယ်တွေးထိစိတ်ကူးစဉ်းစားကြံစည်ဟာလို့အဲ့ဒီကိလေသာဆိုတဲ့အညစ်အကြေးတွေဒီတိပ္ပံတရားကိုယိုသေးသေးရှုမှတ်ပွားများအားထုတ်လို့ ကျွတ်မှတ်တဲ့အာယုံပေါ်မှာရှုစိတ်တွေဆွေးဆွေးမြဲမြဲကပ်တည်နေပြီဆိုရင်အဲ့ဒီအငြိအကျေးတွေလုံးဝဘယ်မှမဝင်နိုင်တော့ရှုမှတ်စိတ်လေးတွေစင်ကြယ်နေနောက်နောက်ကလည်းမှတ်စိတ်နောက်နောက်လည်းရှိမှတ်စိတ်ရှိကလည်းမှတ်စိတ်နောက်နောက်ကလည်းမှတ်စိတ်ဒီမှတ်စိတ်ကြီးတွေပဲဒဇင်တန်းနဲ့ဖြစ်ပြီးတော့စင်ကြယ်နေတာရှားစိတ်တွေကြားစိတ်တွေမဝင်တော့ အဲလိုစိတ်ဆင်ကြယ်ပြီဆိုရင်တော့ဒိဋ္ဌိဝိတ္တုဒီအတိအမြင်လည်းဆင်ကြယ်သွားတာအတိအမြင်ဆင်ကြယ်သွားပြီဆိုရင်တော့ဟတ္တဒိဋ္ဌိတက္ကအဒိဋ္ဌိကသူ့ပြုတ်သွားတာအဲလိုစိတ်ညစ်ကြေးတွေစင်ကြယ်ပြီးတော့ရှုမှတ်တဲ့အာယုံပေါ်မှာဆွေဆွေမဲမဲတည်နေပြီဆိုရင် မနေ့ကပြောခဲ့တယ်ညာတိပြဒနာကြောင့်ဖြစ်စီဘောဂပြဒနာကြောင့်ဖြစ်စီရောဂပြဒနာကြောင့်ဖြစ်စီသီလပြဒနာကြောင့်ဖြစ်စီဒိဋ္ဌိပြဒနာကြောင့်ဖြစ်စီအဲ့ဒီပူဆွေးမှုဆိုတဲ့တောကတွေလည်းပဲလုံမြောက်ပါငိုကြွေးမှုဆိုတဲ့ပြိတိဝါတွေလည်းပဲလုံမြောက်ပါတောကပြိတိဝါတွေကုန်လုံမြောက်ပါ နောက်ဒီတိုင်းဆက်လက်ပြီးတော့အားထုတ်လို့စိတ်တည်ငြိမ်မှုတမာတိတွေအကောင်းဖြတ်တန်းစွာရလို့ဖြစ်တဲ့ဖြစ်ထိုက်တဲ့ဉာဏ်တွေပေါ့သူတဘောနန္ဒဘောသိတဲ့ဉာဏ်ဖြစ်ဖြစ်ကိုသိတဲ့ဉာဏ်အဲလိုဖြစ်ဖြစ်ကိုသိပြီးတော့နေသနုပဒနာဉာဏ်တွေဒုက္ခနုပဒနာဉာဏ်တွေအနတ္တနုပဒနာဉာဏ်တွေစင်းစင်ပြည့်စုံလာတဲ့အခါကလည်းကြတော့လေ ကိုဆင်းရဲမှုဆိုလေဆင်းရဲဒုက္ခတွေပေါ့စိတ်ဆင်းရဲမှုဆိုလေဒေါမနတာတွေဒါတွေလည်းပဲအကုန်လုံးချုပ်ငြိမ်းသွားတာစပြီးတော့အာထုဆာယောဂီပုဂ္ဂိုလ်များခန္ဓာကိုယ်ကြီးကနေဖောက်ပြန်လို့ဆင်းရဲတွေဒီဆင်းရဲတွေနဲ့ပဲတွေ့နေရတဲ့အခါကလည်းကြတော့

စိတ်ဓာတ်ဝိတ္တုဖြစ်သွားပြီစိတ်တွေစင်ကြယ်သွားပြီတခြားကိလေသာစိတ်တွေလည်းဘာမှမဝင်တော့ရှုမှတ်စိတ်လေးကြီးတဲ့မြဲနေဖြစ်တဲ့ဖြစ်လိုက်တဲ့ဝိပဿနာဉာဏ်နေနိစ္စဒုက္ခအနတ္တဝိပဿနာဉာဏ်နေဖြစ်လာအဲ့ဒီချိန်ရောက်တဲ့အခါကျတော့ဒီမှာခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဝေဒနာတွေပေါ်ပေမဲ့လို့လည်း အဲ့ဒီဝေဒနာကိုသိခံပြီးတော့ရှုမှတ်နိုင်သွားတယ်အဲ့ဒီရှုမှတ်ရင်ကလည်းပဲဝေဒနာရဲ့တကယ်ကိုအိစ္ဆသဘောဒုက္ခသဘောအနတ္တသဘောတွေသိမြင်လာတဲ့အခါကလည်းကြတော့ဒါကိုကြိုးစားပြီးတော့သိခံပြီးရှုမှတ်သွားရင်ဒီကိုဆင်းရဲမှုတွေချုပ်ငြိမ်းသွားပုံလေးကိုယ်တိုင်တွေ့ရတာပဲအစပိုင်းတော့ယောဂီတို့သိခံပြီးရှုမှတ်ရလိမ့် သိခံပြီးရှုမှတ်တဲ့ခံပါလေဇွဲကောင်းကောင်းနဲ့ရှုမှတ်ရလိမ့်မယ်ဘလောက်တိအောင်ဇွဲကောင်းကောင်းနဲ့ရှုရမလဲဆိုလွန်မြောက်ပြီးတိအောင်လားကြိုးစားမယ်ဆိုတဲ့စိတ်နဲ့ကြိုးစားရမယ်အဲဒီလောက်ဇွဲကောင်းပြီဆိုရင်တော့ဝေဒနာရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောတရားယောဂီပုဂ္ဂိုလ်ကသေသေးချာချာဉာဏ်နဲ့တွေ့ရလိမ့်မယ်။ဟောဝေဒနာတွေဆိုတာ ဖြစ်ပြီးတော့လည်းပဲပြတ်သွားတာပါလားဆိုတော့ကိုယ်တိုင်သဘောကျတော့လေနောက်စိတ်ဆင်းရဲမှုတွေတရားထုတ်ရမှာလည်းပဲဒီတိုင်းပဲကိုရှုမှတ်ခြင်းလို့ရှုမှတ်လို့မရတဲ့အခါကလည်းကြတော့ဒီလိုစိတ်တွေဆင်းရဲတာရှုမှတ်တယ်ရှုမှတ်တယ်ဝေဒနာတွေနဲ့ပဲလုံးကြရစိတ်တွေလည်းစူးစီးလို့မရဘူး အဲဒီလိုဖြစ်နေတဲ့အခါကလည်းကြတော့တရားထုတ်ရတာစိတ်တည်ဆင်းရဲတာလားအဲဒီစိတ်ဆင်းရဲမှုဖြစ်လာရင်လည်းပဲစိတ်တဏှုပဒနာနည်းနဲ့စိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုသွားရုံကိုယ်ဆင်းရဲမှုတွေဖြစ်လာရင်ဝေဒနာနုပဒနာနည်းလေးနဲ့ဝေဒနာကိုသိခံပြီးရှုသွားစိတ်ဆင်းရဲမှုတွေကြုံလာရင်လည်းစိတ်တဏှုပဒနာနည်းလေးနဲ့အဲဒီရှင်းစိတ်ကလေး ဆင်းရဲဖြစ်နေတာလေးကိုနောက်စိတ်ကလေးနဲ့ရှုမှတ်သွားရုံနောက်ကြတော့ဒီစိတ်ဆင်းရဲတွေလည်းပဲရှုမှတ်မှုအားကောင်းလာတဲ့အခါတမာတိတွေအားကောင်းလာတဲ့အခါကျတော့ခြုံငိမ့်လုံမြောက်သွားတာတွေကိုကိုယ်တိုင်ကိုယ်ကျတွေ့ရမှာပါအဲဒီတရားထုတ်ရတဲ့အခါမှာတရားရဲ့ဓမ္မရတ္တဓမ္မပီတိဆိုတဲ့တရားရဲ့မြင့်တဲ့ဝမ်းမြောက်မှုကြီးဒါလေးတွေကိုယ်တိုင်တွေ့လာပြီဆိုရင်တော့ ကိုယ်ဆင်းရဲတွေလည်းပဲချုပ်ငြိမ်းစိတ်ဆင်းရဲတွေလည်းပဲချုပ်ငြိမ်းသွားတယ်ကိုယ်တိုင်တွေ့ရပါတယ်ဒါကြောင့်စာအထုစာမှာကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲပေမဲ့ရင်းစားပြန်ပြီးတော့ရပါတယ်ကိုယ့်ဘက်ကသာစွဲကောင်းကောင်းနဲ့ကြိုးစားပါကြိုးစားတဲ့ခံမှာလည်းပဲထိုင်တဲ့ဣရိယာပုပဲဖြစ်စေရတဲ့ဣရိယာပုပဲဖြစ်စေသွားတဲ့ဣရိယာပုပဲဖြစ်စေလျောင်းတဲ့ဣရိယာပုပဲဖြစ်စေဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်မလွတ်အောင် ဘောဓရတာမစဉ်ဖြစ်အောင်ဇွဲနဲ့ကြိုးစားပြီးတော့အထုပါအဲလိုကြိုးစားအထုသွားလို့ရှိရင်တောကပိဋိဝါတွေလွန်မြောက်သလိုကိုယ်စင်းရဲ့စိတ်စင်းရဲ့ချုပ်ငြိမ်းခြင်းဆိုတဲ့အကျိုးတရားတွေကိုလည်းရနိုင်ပါလေဒါကြောင့်အဲဒီတတိပ္ပံတရားရဲ့အကျိုးတရားတွေကိုမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်အောင်တတိထဝရိယစိုက်ပြီးတော့ကြိုးစားအထုပါလို့ခွန်ကြီးကတိုက်တွန်းတတိပေးပါလေ